ခန်းကြီး၁၉အငယ်၁မှ၅ထိုစကားကို ဟေဇကိမင်းကြီးသည်ကြားလျင်မိမိအဝတ်ကိုဆုပ်၍ရှောတေအဝတ်ကိုခြုံလျက်ဗိမာန်တော်သို့တော်လေ၏ရှောတေအဝတ်ကိုဝတ်လျက်ရှိသောနန်းတော်အုပ်အေလျာကင်စီတော်ကြီးရှေဘနအသက်ကြီးသောယေပရောဟိတ်တို့ကို အာမုတ်သားပရောဖက်ဟေရှာယထံသို့ဆေလွတ်လေ၏ဟေဇကိမင်းမှားထားသော စကားဟုမူကားယနေ့သည်ဒုက္ခနေ့ ဆုံးမသောနေ့ကဲ့ရဲ့ခြင်းကိုခံရသောနေ့ဖြစ်၏။သားဖွားခြင်းရောက်၍သားကိုဖွားနိုင်အောင်ခွန်အားမရှိ။အသက်ရှင်တော်မူသောဘုရားသခင်ကိုကဲ့ရဲ့စေခြင်းဟာအာရှုရိရှင်မြင်းဆေလွတ်သောမိမိကျွန်ယဘရှာခစကားကိုတင်ဤဘုရားသခင်သာရဘုရားကြားတော်မူပါစေသော။တင်ဤဘုရားသခင်သာရဘုရားသည်ကိုယ်တော်တိုင်ကြားသောစကားကိုခြေတော်မူပါစေသော။ သင်သည်လည်းကြံကျွင်းသောလူတို့အဖို့ဆုတောင်းပတနာပြုပါဟု ပြောစေခြင်းဟံဟေဇကိမင်းစေလွတ်သောကျွန်တို့သည်ဟေရှာယထံသို့ ရောက်လာကြ၏အငယ်6မှ73ဟေရှာယကလည်းထာဝရဘုရားမိန်တော်မူသည်ကားအာရှုရိရှင်ပြည်ဤကျွန်တို့သည်ငါကိုကဲ့ရဲ့၍တင်းဒီကြားရသော စကားကြောင့်မကြောက်နှင့် ထိုမင်း၌အခြားသောစိတ်တဘောကိုငါသွင်းပေးမည် သူသည်တရင်ကြား၍မိမိပြည်သို့ပြန်သွားလိမ့်မည်။ထိုပြည်၌ထားဖြင့်ငါဆုံးစေမည်ဟူသောစကားတော်ကိုသင်တို့၏သခင်အားပြန်ကြားကြလော့ဟုပြောဆို၏။ထိုအခါအာရှုရိရှင်ဘုရင်သည်လာခိရှမြို့မှထွက်သွားကြောင်းကိုယာဗရှာခကြားလျှင် ပြန်သွား၍လိဗနမြို့ကို ရှင်ဘုရင်တိုက်နေသည်ကို တွေ့လေ၏။နောက်တဖန်ကုရှမင်းကြီးတိရကသည်စစ်ချီ၍လာပြီဟု တည်င်းကြားသောအခါဟေဇကိမင်းထံသို့တမန်တို့ကိုစေလွှတ်ပြန်၍တင်တို့သည်ယူဒမင်းကြီးဟေဇကိကိုပြောရသောစကားဟုမူကားတင်ကိုးစားသောဘုရားသခင်ကယေရုရှလင်မြို့သည်အာရှုရိရှင်မြင်လက်သို့မရောက်ရဟု၍တင့်ကိုမလှည့်စားစေနှင့် အာရှုရိရှင်မြင်တို့သည်ခတ်သိမ်းသောပြည်တို့ကိုလှုပ်ကြံ၍ရှင်းချင်းဖြစ်စည်းကြောင်းကိုတင်သည်ကြားရပြီးကိုယ်တိုင်လွတ်လိမ့်မည်လောငါဘိုးဘေးတို့သည် ဖြစ်စည်းသောအမျိုးသား ဂေါဇန်အမျိုးသား၊ခါရုန်အမျိုးသား၊ယေဇက်အမျိုးသား၊တေလသာမြို့၌ရှိသောဧဒင်အမျိုးသားတို့ကို သူတို့၏ဘုရားများတို့သည်ကယ်ယူကြပြီလော။ဟာမတ်မင်းကြီး၊အာဗဒ်မင်းကြီးနှင့်သေဖရဝိမ်မြို့၊ဟေနမြို့၊ဣဝါမြို့ကိုစိုးစံသောမင်းကြီးတို့သည်အဘယ်မှာရှိကြသနည်းဟု မှာလိုက်လေ၏။14 ထိုမှာစာကို ဟေဇကိမင်းသည်တန်တမန်လက်မှခံယူ၍ကြည့်ပြီးလျှင်ဗိမာန်တော်သို့သွား၍ဒါရဘုရားရှေ့တော်၌ဖြန့်ထားလေ၏ထိုအခါဟေဇကိမင်းသည်ဒါရဘုရားရှေ့တော်၌ရှောက်ဆိုသည်ကားခေရုဘိန်ပေါ်မှာထိုင်တော်မူသောဣဒရလမျိုး၏ဘုရားသခင်သာရဘုရားကိုရောဒီဘုရားသခင်ဖြစ်တော်မူ၏ကိုရောတပါးဒီသာလျှင်မြေကြီးပေါ်မှာရှိသမျှသောအတိုင်းတိုင်းအပြည်ပြည်တို့၏ဘုရားသခင်ဖြစ်တော်မူ၏ ကိုယ်တော်သည်ကောင်းကင်နှင့်မြေကြီးကိုဖန်ဆင်းတော်မူ၏။အိုထာဝရဘုရား၊နားတော်ကိုလှည့်၍နားထောင်တော်မူပါ။အိုထာဝရဘုရား၊မျက်စိတော်ကို ဖွင့်၍ကြည့်ရှုတော်မူပါ။သနာခရိပ်မင်းသည်အသက်ရှင်တော်မူသောဘုရားသခင်ကိုကဲ့ရဲ့၍ပြောစေသောစကားအလုံးစုံတို့ကိုမှတ်တော်မူပါ။အိုထာဝရဘုရား၊အကယ်စင်စစ်အာရှုရိရှင်ဘုရင်တို့သည် အတိုင်းတိုင်းအပြည်ပြည်တို့ကိုဖျက်ဆီး၍ သူတို့၏ဖျားများကိုမိတဲ့သို့ချပစ်ကြပါပြီ။ထိုဖျားတို့သည်ဖျားမဟုတ် လူလက်ဖြင့်လှုပ်သောတက်သားနှင့်ကြောက်ဖြစ်သောကြောင့်ပျက်စီးခြင်းသို့ရောက်ကြပါပြီ။အိုကျွန်ုပ်တို့ဖျားသခင်သာရဖျား ကိုရောခါရဖျားတပါတိတာဖျားသခင်ဖြစ်တော်မူသည်ကိုမြေကြီးပေါ်မှာရှိသည်မြတ်သောတိုင်းနိုင်ငံတို့သည်တည်မြီအကြောင်းအကျွန်ုပ်တို့ကိုထိုမင်းလက်မှယခုကယ်ယူတော်မူပါအကျွန်ုပ် တောင်းပန်ပါသည်ဟု ပထနာပြုလေ၏အငယ်20မှ28ထိုအခါအာမုတ်သားဟေရှာယသည်ဟေဇကိမင်းထံသို့ဆေလွတ်၍ဤဒေလအမျိုး၏ဖျားသခင်သာရဖျားမိန်တော်မူသည်ကားတင်ဒီအာရှုရိရှင်ဘီတနာခရိအကြောင်းကြောင့်ငါရှိမှ ပြုသော ပထနာစကားကိုငါကြားရပြီ ထိုမင်း၏အမှုမှာထာဝရဘုရားမိန်တော်မူသောစကားဟုမူကားဇိအုန်သတို့သမီးကညာသည်တင့်ကိုမထီမဲ့မြင်ပြု၍ပြည့်ရ၏ယေရုရှလင်သတို့သမီးသည်တင့်နောက်၌ခေါင်းညှိ၏တင်သည်အဘဲသူကိုကဲ့ရဲ့ဆဲရည်သည်။အဘဲသူကိုအော်ဟစ်၍မျက်နာထောင်လွှမ်းသည်။ဤဒေလအမျိုး၏တန်ရှင်သောဘုရားကိုပင်ပြုပါသည်တကားတင်သည်တမန်များအဖျင် ထာဝရဘုရားကိုကဲ့ရဲ့၍ငါသည်ယထာများပြားသဖြင့်တောင်ထိပ်သို့၎င်း လေဗနုန်တောင်အထွတ်သို့၎င်းတက်လာပြီး အရမြင့်သောအာရစ်ပင်နှင့်အကောင်းဆုံးသောထင်းယူပင်တို့ကိုငါခုတ်လှဲပြီး အဝေးဆုံးသောခိုလုံရန်အသီးများသောတောတဲသို့ငါဝင်ပြီး။ ငါသည်တွင်းတူး၍မမြည်းဘူးသောရေကိုသောက်ရပြီ။ငါ၏ခြေဘဝါးအားဖြင့်အဲဂုတ္တုမြစ်လက်ကြားရှိသမျှကိုခန်းခြောက်စေပြီဟုသင်ဆိုမိပြီတကား။ငါသည်အထက်ကဤအမှုကိုစီရင်ကြောင်းနှင့်ရှေးကာလ၌ပြုပြင်ကြောင်းကိုသင်သည်မကြားသလော။ယခုမှာလည်းသင်သည်ခိုင်ခံ့သောမြို့တို့ကိုဖျက်ဆီး၍ကျောက်ပုံဖြစ်စေသောသူဖြစ်မည်အကြောင်းငါစီရင်ခန့်ထားလေပြီ။ထိုကြောင့်မြို့သားတို့သည်အားနည်းကြ၏ မှိုင်တွေ၍စိတ်ပြည့်လျက်ရှိကြ၏တောမြက်ပင်နှင့်စိမ့်သောစပန်းပင်ကဲ့သို့၎င်းအိမ်မိုးပေါ်မှပေါက်သောမြက်ပင်နှင့် မကြီးမီညှိုးနွမ်းသောစပန်းပင်ကဲ့သို့၎င်း ဖြစ်ကြ၏သင်ဤနေထိုင်ခြင်းထွက်ဝင်ခြင်းငါ၌အမျက်ဟုံးခြင်းတို့ကိုငါသိ၏ငါ၌သင်၏အမျက်ဟုံးခြင်းစော်ကားခြင်းကိုငါကြားသောကြောင့်တင့်ကိုနာရှုတ်တတ်၍ဇက်ခွန်ပြီးမှတင်လာသောလမ်းဖြင့်ပြန်စေမည် အငယ်29မှ31သင်ပတ်ရသော နမိတ်လက္ခဏာဟုမူကားယခုနှစ်တွင်အလိုလိုကြီးရင်သောအသီးနှံကို၎င်းဒုတိယနှစ်တွင် ထိုအတူပေါက်သောအရာများကို၎င်းတင်တို့သည်စားရမည်တတိယနှစ်တွင် မျိုးစေ့ကိုကျဲ၍စပားကိုရိတ်ကြလော့စပြည့်ဥယင်ကိုလည်းဆက်၍အသီးကိုစားကြလော့ဘေးလွတ်၍ကြံကျွင်းသောယူဒအမျိုးသားတို့သည်တဖန်အောက်မှအမျက်ဆွဲ၍အထက်မှအသီး တီးကြလိမ့်မည်ကြံကျွင်းသောသူတို့သည်ယေရုရှလင်မြို့တဲက၎င်းဘေးလွတ်သောသူတို့သည်ဇီးုံတောင်ပေါ်က၎င်းပေါ်လာကြလိမ့်မည်ကောင်းကင်ဘုရားရှင်သာဝရဖျားသည် အလိုတော်အားကြီး၍ထိုအမှုကိုစီရင်တော်မူလိမ့်မည်အငယ်32မှ39တို့ဖြစ်၍သာရဖျားသည်အာရှုရိရှင်မြင်ကိုယိမှတ်၍မိန်တော်မူသည်ကသူသည်ဤမြို့သို့မဝင်ရ မြို့တဲသို့မြားကိုမပစ်ရမြို့ရှိမှဒိုင်းလွှားကိုမပြရမြို့ပြင်မှမြေရိုးကိုမဖို့ရလာသောလမ်းဖြင့်ပြန်သွားရမည်ဤမြို့တဲသို့မဝင်ရငါသည်ကိုမျက်နှာကို၎င်းငါကျွန်ဒါဝိဒ်ဤမျက်နှာကို၎င်းထောက်၍ဤမြို့ကိုကယ်တင်ခြင်းငှာစောင့်မမည်ဟုသာရဖျားမိန်တော်မူ၏ထိုညတွင်သာရဖျား၏ကောင်းကင်တမန်သည်ထွက်၍အာရှုရိတပ်တွင် လူတသိန်းရှစ်သောင်းငါးထောင်တို့ကိုဒဏ်ခတ်လေ၏။နံနှင့်စောစောထားခြင်းရောက်သောအခါထိုသူအပေါင်းတို့သည် အသေးကောင်ဖြစ်ကြ၏။အာရှုရိရှင်ပြင်တနာခရိတ်သည်လည်းထိုအရမှထွက်၍ပြန်သွားပြီလျှင်နိနေဝေမြို့၌နေလေ၏။နောက်တဖန်သူသည်မိမိဖျားနိတရုတ်ဤဗိမာန်၌ကိုးကွယ်စဉ်တွင်သားတော်အာဒရမေလက်နှင့်ရှယေစာသည်ခမည်းတော်ကိုဓာနှင့်တပ်ပြီးလျှင် အာရမဏိပြည်သို့ပြေးကြ၏။သားတော်ဧသရဟဒ္ဒုန်သည်လည်းခမည်းတော်အရာ၌နန်းထိုင်၏။